ရှင်ယာကုပ်ဩဝါဒစာအခန်းကြီးနှင့် အငယ်1မှ9ငါညီကိုတို့ဘုံကြီးတော်မူသောငါတို့သခင်ရှုခရစ်ကိုယုံကြည်ခြင်းအမှုမှလူမျက်နာကိုထောက်ခြင်းမရှိကြနှင့် ရွှေလက်စွပ်နှင့်တင့်တယ်သော အဝတ်ကိုဝတ်ဆင်သောသူမြစ်သောအဝတ်ကိုဝတ်၍ဆင်းရဲသောသူနှစ်ဦးသည်တင်တို့၏တရားစီရသေးသို့ဝင်သောအခါ တင့်တယ်သောအဝတ်ကိုဝတ်ဆင်သောသူကိုကြည့်၍ကောင်းမွန်သောဤရက်မှထိုင်မာဟု၍၎င်းဆင်းရဲသောသူကိုဟိုမှနေလော့သို့မဟုတ်ဤရက်မှငါခြေတင်ခုံအောက်၌ထိုင်လော့ဟု၍၎င်းတင်တို့သည်ပြောဆိုလျင်တစ်ဖက်၌ငဲ့ကွက်သောစိတ်ရှိ၍မကောင်းသောအကြံစီနှင့်စီရင်သောသူဖြစ်ကြသည်မဟုတ်လောငါချစ်သောညီကိုတို့နားထောင်ကြလော့ လောကတွင်ဆင်းရဲသောသူတို့သည်ယုံကြည်ခြင်းယတနာကိုရတတ်စေခြင်းက၎င်းဘုရားသခင်ကိုချစ်သောသူတို့အားပေးမည်ဟု ဝန်ခံတော်မူသောနိုင်ငံတော်၏အမွေခံဖြစ်စေခြင်းက၎င်းထိုသူတို့ကိုရွေးကောက်တော်မူသည် မဟုတ်လော။တင်တို့သည် ဆင်းရဲသောသူကို မချီမဲ့မြင်ပြုကြသည်တကားငွေရတတ်သောသူတို့သည်တင်တို့ကို ညှင်းဆဲနှိပ်စက်ကြသည်မဟုတ်လောတရားပလင်ရှိသို့ဆွဲငင်ကြသည်မဟုတ်လောတင်တို့ကိုသမုတ်သောနာမတော်မြတ်ကို သူတို့သည်ကဲ့ကြသည်မဟုတ်လောအငယ်ရှိမှ73ကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လောဟုကျမ်းစာ၌ပါသောရွှေပညတ်တော်ကိုတင်တို့သည်စောင့်ရှောက်လျင် ကောင်းသောအကျင့်ကိုကျင့်ရာသို့ရောက်ကြ၏သို့မဟုတ်လူမျက်နှာကိုထောက်လျင် ဒုစရိုက်ကိုပြုသောသူဖြစ်ကြ၏။တရားကိုလွန်ကျူးသောသူဟုပညာတော်အားဖြင့်ထင်ရှားစွာဖြစ်ကြ၏။အဘယ်သို့နည်းဟုမူကားပညာတရားအလုံးစုံကိုစောင့်ရှောက်တည်တွင်သုံးတစ်ခု၌မှားမိလျင်ပညာတရားအလုံးစုံကိုလွန်ကျူးသောအပြစ်ရှိ၏။သူမယားကိုမပြစ်မှားနှင့်ဟုပညာတော်မူသောသူက လူအသက်ကိုမတတ်နှင့်ဟုပညာတော်မူသေး၏ သို့ဖြစ်၍တင်သည်သူမယားကို မပြစ်မှားဘဲနေတော်လဲလူအသက်ကိုတတ်လျင်ပညာတရားကိုလွန်ကျူးသောသူဖြစ်၏လွှတ်ချင်းတရားအတိုင်းစီရင်ခြင်းကိုခံရလက်တန့်သောသူကဲ့သို့စကားပြောခြင်းအမှုပြုခြင်းကိုစီရင်ကြလော့ဂယုဏမရှိသောသူသည်ဂယုဏကိုမရဘဲတရားစီရင်ခြင်းကိုခံရလိမ့်မည်ဂယုဏသည်တရားစီရင်ခြင်းကိုအောင်၍ဝါကြွားတတ်၏အငယ်၁၄မှ၁၉ ငါညီကိုတို့ဇုံတယောက်သောသူကငါသည်ယုံကြည်ခြင်းရှိ၏ဟုပြောလျက်အကျင့်ကိုမကျင့်ဘဲနေလျင်အဘယ်အကျိုးရှိသနည်းထိုယုံကြည်ခြင်းသည်ထိုသူကိုကယ်တင်နိုင်သလိုညီကိုနှမတို့သည်အဝတ်အချီးစီးရှိ၍နေတိုင်းစားရသောအစာမရှိသောအခါတင်တို့တွင်စုံကြောက်သောသူကညင်ဝတ်စွာသွားကြလော့နှွေးကြလော့ဝါကြလော့ဟုပြောလျက် သူတို့ကိုယ်နှင့်တော်လျော်သောအသုံးအဆောင်ကိုမပေးဘဲနေလျှင်အဘယ်အကျိုးရှိသနည်း။ထိုနည်းတူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်တပါးတည်းရှိသောကြောင့်အသေဖြစ်၏။တနည်းကား၊သင်သည်ယုံကြည်ခြင်းရှိ၏။ငါသည်အကျင့်ရှိ၏။သို့ဖြစ်၍သင်သည်အကျင့်မရှိဘဲသင်၏ယုံကြည်ခြင်းကိုပြလော့။ငါမူကားအကျင့်အားဖြင့်ငါ၏ယုံကြည်ခြင်းကိုပြမည်ဟုပြောစရာရှိ၏။ဘုရားသခင်တဆူတည်းရှိသည်ဟုသင်သည်ယုံ၏ ကောင်းပေ၏။နတ်ဆိုးတို့သည်ယုံ၍ကြောက်ရွံ့တုန်လှုပ်ကြ၏။အငယ်20မှ26လျက်ပေါ်သောလူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်အသေးဖြစ်သည်ကိုသိခြင်းသလိုငါတို့အဖ အာဗြဟံသည်မိမိသားဣဇက်ကိုရစ်ပလင်ပေါ်မှာတင်လူပူဇော်သောအခါအကျင့်အားဖြင့်ဖြောက်မတ်ရာသို့ရောက်သည်မဟုတ်လောယုံကြည်ခြင်းသည်အကျင့်နှင့်အတူပြုပြင်၍ အကျင့်အားဖြင့်စုံလင်သည်ကိုသိမြင်ရ၏အာဗြဟံသည်ဘုရားသခင်ကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏ဟုသော ကျမ်းစကားပြည့်စုံလေ၏အာဗြဟံသည်လည်းဘုရားသခင်၏အဆွေဟု၍ခေါ်ဝေါ်ခြင်းကိုခံရ၏လူသည်ယုံကြည်ခြင်းအားဖြင့်သာ ဖြောင့်မတ်ရာသို့ရောက်သည်မဟုတ်အကျင့်အားဖြင့်ရောက်သည်ကိုတင်တို့သိမြင်ရကြ၏ထိုနည်းတူ ပြည်တစာရာခတ်သည်တမန်တို့ကိုလက်ခံပြီးမှ အခြားသောလမ်းဖြင့်လွတ်လိုက်၍အကျင့်အားဖြင့်ဖြောက်မတ်ရာသို့ရောက်တည်မဟုတ်လောဝိညာဉ်နှင့်ကင်းသောကိုယ်သည်အသေးဖြစ်တဲ့ကဲ့သို့အကျင့်နှင့်ကင်းသောယုံကြည်ခြင်းသည်အသေးဖြစ်၏